ရတာသိတဲ့ယောဂီများသိနေကြတာတော့စနေနေ့ဆိုတော့အထူးနေ့ပါအထူးနေ့ဆိုတော့နေ့စဉ်ဟောနေကြတရားမျိုးမဟုတ်ဘဲနဲ့အထူးအစီအစဉ်နဲ့တရားဟောရတာတရားရဲ့ကောင်းစဉ်ကတော့ဘဝရဲ့အင်တန်းစာဆိုတဲ့ကောင်းစဉ်နဲ့ဟောပါမယ်လူတွေဟာ အလှကြိုက်တယ်အလှကြိုက်တဲ့ပုဂ္ဂိုလ်များလှတဲ့ကိုလှအောင်ပေါ့လေငကောကမလှသေးလို့ရှိရင်လည်းပဲအဲ့ဒီအစဉ်တန်းစာကြောင့်လှသွားအောင်ငကောလှပြီးသားပုဂ္ဂိုလ်များလည်းပဲပို့ပြီးတော့လှတဲ့လှသွားအောင်ပေါ့လေအဲ့ဒီလိုသဘောနဲ့ဟောရတဲ့သဘောဟောရပါတယ်ဒီပိဋကကြီးတွေကအလှမကြိုက်တဲ့ပုဂ္ဂိုလ်များရှိပါလားတကယ်လို့ရှိနေလို့ရှိရင်ဘုန်းကြီးက အလှတရားဟောမှဖြစ်တော့ဆန့်ကျင်ဆန့်ကျင်နေမလားဘုန်းကြီးပြောမဲ့အလှကျင်ကြီးကတော့ဘာမှစီထုံးဖွဲ့မှုတွေမပါပါဘူးအလှပပြင်ဆင်စရာတွေမပါပါဘူးရိုးရိုးလေးပါပဲပတ်ဆံလည်းပဲအကုန်ကြမခံရအဲ့ဒီအတွက်နဲ့ပတ်သက်ပြီးတော့လည်းပဲသင်မမှုမရှိပဲနဲ့တက်တော့တက်တာလေးနဲ့လှနိုင်တဲ့အလှပြင်ကြီးပါပဲ အဲဒီအလတ်ဒီနီလေးမပြောခင်ရှိဥစွာကမ္မစကတာသမာဓိတိအကြောင်းကိုနည်းနည်းပြောချင်ပါသေးတယ်ဒီကမ္မစကတာသမာဓိတိဆိုတာကုသကအကုသကံတို့ရဲ့အကျိုးပေးဟန်တွေ့ရပြီးတော့ကောင်းတဲ့ကိုယ်လုံးစိတ်ထားအပြုအမူတွေဖြစ်ရင်ကောင်းကျိုးတွေနိဗ္ဗာန်ထိရနိုင်တယ် မကောင်းတဲ့ကုလစိတ်ထားအပြုအမူတွေရှိရဲ့လူအစဉ်တန်နှိမ့်ကြပြီးတော့မကောင်းတဲ့ဘဝတွေပဲရောက်နိုင်တယ်ဆိုရက်ယဉ်ကြည်မှုအတိအလိမ္မာကိုမတ္တကတာသမဒိဋ္ဌိလို့ခေါ်ပါတယ်။ဖြစ်ရှားဆုံးလောကီတာရကတခုဆွဲပြရမယ်ဆိုရင်လူတွေမှာနေ့စဉ်စားနေကြအစာတွေဆိုတာရှိပါတယ် အဲ့ဒီအစာတွေဟာကိုယ်နဲ့တဲ့တာလည်းရှိတယ်မတဲ့တာလည်းရှိတယ်တဲ့တဲ့အစာကိုချိန်ဆနဲ့စားရင်အစာပြေတဲ့အင်အားတွေပြေပြင်းနေကျန်းမာရေးတွေရသွားတယ်ဒါဟာအစာထဲမှာပါတဲ့မိမိနဲ့တင့်မြတ်တဲ့ဓာတ်တွေကြောင့်ပါပဲမတဲ့တဲ့စာစားရင်ပုံမတော်အစိတ်သွားစားလို့ရှိရင်ချက်ချင်းလေးပဲဒုက္ခရောက်နေပါတယ်ဒီလိုချက်ချင်းဒုက္ခရောက်တာဟာ စာထဲမှာပါနေတဲ့မတည့်တဲ့တတ်တတ်ကြီးကြောင့်ဖြစ်ပါတယ်အဲ့ဒီအစာပေါ်မှာမိမိနဲ့တည့်တယ်ဆိုရင်ချိန်ဆပြီးတော့စားတော့အကျိုးရှိပါတယ်မတည့်တဲ့စာရှောင်တော့အပြစ်မရပါဘူးဒီတော့ရှိဦးစွာစားစာတွေနဲ့ပတ်သက်ပြီးတော့တဲ့မတဲ့ဘူးပေါ့လေဒီနားလည်းထားဖို့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ တဲ့တာဆောင်တော့အကျိုးရှိဖို့ပေါ့မတဲ့တာဆောင်တော့ကိုယ်မှာဘေးမဖြစ်ဖို့ပေါ့ဒီအတွက်ပါပဲဒါလိုပါပဲမကောင်းတဲ့မတန့်ရှင်းတဲ့ကိုယ်နှုတ်စိတ်ထားအကျင့်မူလေးတွေဟာမိမိအတွက်လည်းပဲအကျိုးမဲ့ဖြစ်စေနိုင်တယ်သူတစ်ပါးလည်းထိခိုက်နိုင်တယ်ဆိုတော့အတိစိတ်ဓာတ်ကလေးရှိရှိမကောင်းတာတွေရှောင်ရတာလွယ်တော့ကိုယ်မှာဘေးမဖြစ်ပါဘူး ကောင်းတဲ့တန်ရှင်းတဲ့ကုလစိတ်ထားအပြုအမူလေးဝိပဿနာမှာဖြစ်ပွားစီလို့ရှိရင်အဖြစ်ဒီကင်းပြီးတော့တတ်မှတ်ရှင်းရှင်းနဲ့ကောင်းကျိုးတွေရနိုင်ပါတယ်အဲဒါသမတက္ကတာသမတိရှိပါပဲဒီအတိနေမှာညတိညာအစီခံပြီးတော့ကောင်းတဲ့ကုသိုလ်တရားတွေဆိုတာကကာယခံပြီးတော့ပြုတဲ့ ကုသိုလ်တရားလည်းရှိတယ်။ဒါရင်ခံပြီးတော့ဖြစ်ပေါ်တဲ့ကုသိုလ်တရားလည်းရှိတယ်။ဉာဏ်ရင်ခံပြီးတော့ဖြစ်ပေါ်တဲ့ကုသိုလ်တရားလည်းရှိပါတယ်။ဆိုလိုတာတော့ကံလား၊ဇာလား၊ဉာဏ်လားလမ်း30ရှိပါတယ်။အဲဒီလမ်း30ကိုခွဲပြီးတော့တွားရမှာပါဒီကနေ့တော့။ကံလမ်းစဉ်လိုက်လို့ရှိရင်ဘယ်လောက်အတိုင်းအတာဒီအကျိုးတွေရနိုင်လဲ။ဇာလားစဉ်လိုက်လို့ရှိရင်ဘယ်လောက်အကျိုးတွေရနိုင်လဲ။ဉာဏ်လားစဉ်လိုက်လို့ရှိရင်ဘယ်လောက်အကျိုးတွေရနိုင်လဲဆိုတာလည်းပဲ ဆက်လက်ပြီးတော့ဖြည့်ရှင်းပြဖို့ပါပဲ။သံဃာရှင်ဆိုတာကတော့အခြားမဟုတ်ပါဘူး။ဒါနကုသိုလ်နဲ့သီလကုသိုလ်တွေပါပဲ။သံဃာရှင်ဆိုတာကတော့သမာဓိတရားတွေဖြစ်ပေါ်အောင်အထုပြီးတော့ဥပဇာအဥပဇာနေရရှိစေဆိုင်ရာဘုံဝတွေမှာကဘာနဲ့ရှိပြီးတော့တက်တန်းရှိရှိနေရတာဉာဏ်လားရှင်ဆိုတာကတော့ ကုသတိပဋ္ဌာဘာဝနာတရားတွေအထုတဲ့ပုဂ္ဂိုလ်တွေမှာစိတ်နာပန်းချတိမှုကအစဉာဏ်လေးတစ်စင်းတစ်စင်းဖြစ်ပြီးတော့သွားရင်နောက်ဆုံးနိဗ္ဗာန်အထိရောက်နေတဲ့လမ်းစဉ်ဉာဏ်လမ်းစဉ်ခေါ်ပါတယ်။ဉာဏ်နိုင်တဲ့ဇီဝရနိဗ္ဗာန်အထိပါပဲ။ဉာဏ်လာဖြစ်တဲ့အထိပါပဲ။အဲဒီသုံးမျိုးတွေကဒါနကုသိုလ်ကိုရှိဥစွာရှင်းပြပါမယ်။ဒါနကုသိုလ်ဆိုရမှာဒါနနဲ့ကုသိုလ်နှစ်ခုတွဲဆက်ထားပါတယ်။ ဒါနဆိုတာကပေကံစွန့်ကြဲခြင်းပေကံစွန့်ကြဲတယ်ဆိုတာကြီးမြောက်လိုလို့ပေကံစွန့်ကြဲတာလည်းရှိပါတယ်ပူဇော်လိုလို့ပူဇော်တဲ့အနေနဲ့ပေကံစွန့်ကြဲတာလည်းရှိပါတယ်နှစ်မျိုးရှိပါတယ်ဒီကတော့ဒါနကုသိုလ်ပြုရမှာနည်းနည်းပဲဖြစ်ဖြစ်များများပဲဖြစ်ဖြစ်ပြုတဲ့အခါအပြစ်ကင်းအကျိုးရ ကုသိုလ်တရားတွေအများကြီးပွားနေပါတယ်လူစရာပစ္စည်းဝတ္ထုတွေရှိနေပေမဲ့လို့လူလိုတဲ့စေတနာမထက်တာရင်အလှမဖြစ်ပါဘူးဒါတော့လူဝပစ္စည်းပေါ်မှာတွေ့တာတဲ့လောဘတွေဖြစ်နေလို့ရှိရင်လည်းပဲဒါနမဖြစ်နိုင်ပါဘူးဒီတော့ဘယ်ကြောင့်ကိစ္စနဲ့မဆိုလှူတော့မယ်ဆိုရင် မိမိတို့ပစ္စည်းပေါ်မှာရှိဥစွာအတွေ့အတာတွေလွတ်ဖို့လိုပါတယ်။လောဘလွတ်သွားဖို့လိုပါတယ်။အဲဒီလောဘလွတ်သွားတာဟာတန့်ရှင်းတယ်ခေါ်ပါတယ်အတိခင်းတယ်ခေါ်ပါတယ်။အဲဒါကုသိုလ်အဲဒါဒါနကုသိုလ်ပါပဲ။ပစ္စည်းပေါ်မှာအတွေ့အတာတွေလွတ်သွားသလိုထို့အတူဒီပစ္စည်းစုံကျဲခြင်းကြောင့်လှူလိုက်ခြင်းကြောင့် မပြောပလောက်တဲ့လောကီအကျိုးတွေညှိုးနေလို့ရှိရင်လောဘဖြစ်နေကြတယ်။အဲဒါလည်းမညှိုးရပါဘူး။ပြီးတော့မိမိကအလှရှင်ကြီးပဲလှူနိုင်တာပဲဆိုတော့အများသိစီလို့တဲ့နာမည်ကြီးကျင်တာလည်းပါနေကြရင်လောဘတွေကဖြစ်နေကြတယ်။ပြီးတော့အဲဒီလောဘမျိုးတွေကင်းသွားတာကင်းသွားဖို့လည်းလိုပါတယ်။အဲဒီကင်းလို့ရှိရင်တော့ဒါဒီကင်းတဲ့ကုသိုလ်ခေါ်ပါတယ် ဒါပိဋကရုဏအခြေခံပြီးတော့လှူတတ်ဖို့လည်းပဲလိုပါတယ်အခြေခံပြီးတော့လူပုံကတော့လူကံပုဂ္ဂိုလ်ပေါ်မှာမိမိလူသားနဲ့ပြည်စည်းသုံးဆွဲပြီးတော့ချမ်းသာစိတ်ချင်းမေတ္တာတပြည်စည်းချိုးရမှုကြောင့်သူ့မှာဆင်းရဲတဲ့အခြေအနေကိုပယ်ရှားလို့တဲ့ကရုဏာတချစ်ချင်းမေတ္တာနဲ့ကျင်နာရင်ကရုဏာပေါ်တယ် အခြေခံပြီးတော့လှူဒန်းလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ပေါ်မှာရောအများပေါ်မှာရောအဲ့ဒီခိုက်တာမှာမြင့်မုန်းတဲ့ဒေါသကြီးကင်းနေပါတယ်အဲ့ဒီဒေါသကင်းတာဟာဒါနကုသိုလ်ပါပဲအဲ့လိုမုဒ္ဒကုဏအခြေခံပြီးတော့မြင့်မုန်းတဲ့ဒေါသကြီးကင်းပြီးတော့လှူဒန်းလို့အလှူကံပုဂ္ဂိုလ်မှာပစ္စည်းတွေပြည့်စုံပြီးတော့မိမိလူသားနဲ့ပစ္စည်းပြည့်စုံလို့ချမ်းသာတော့တွေ့ရတယ်တိတ်ဝန်းတာတယ်ပြီးတော့ ချိုးငဲ့မှုကင်းလို့ဆင်းရဲတွေမရှိတာတွေ့ရတော့ဝန်တာတယ်အဲ့ဒါမုဒိတာတရားခေါ်ပါတယ်လူတွေဆိုတာဥဒ္ဓုပြည့်စုံတဲ့ဟာကိုကြည်ယူနိုင်ခဲ့တယ်လူကပုဂ္ဂိုလ်ပစ္စည်းရသွားမှမကြိုက်နိုင်ဘူးမိမိပစ္စည်းကုန်မှလည်းပဲမကြိုက်နိုင်ဘူးအနာလုံးဝတုံးအိတ်တာမရှိရည်ဆိုတာများပါတယ် ဣဒ္ဓကရုဏာခြေခံပြီးတော့လူတော့ဝိန္တာတတ်ပြီဆိုလို့ရှိရင်အဲဒီဣဒ္ဓမစ္စည်းကတရားစုတွေလည်းกินပြီးတော့တန်ရှင်းသွားပါတယ်အဲ့ဒါဒါနကုသိုလ်ပါပဲပြီးတော့အသုခပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးတော့ကျိုးလွန်တဲ့သဘောတွေပေါ့ရှိနေပါတယ်အဲ့ဒီခါမှာမာမနာတွေလည်းกินနေတတ်ပါတယ်ပြီးတော့ကောင်းတာပြရင်ကောင်းကျိုးရတတ်တယ်ဆိုတာပြရင်ဆိုးပြရတတ်တယ်ဆိုတဲ့ ယုံကြည်ချက်ကလည်းပဲပါလာတာဖြစ်တော့မိမိပြုတာတွေဟာကျိုးရမှာရနိုင်ပါမလားဆိုတဲ့ယုံမှတ်တမရတွေလည်းကျင်းတော့ပါတယ်ဒီမှာတတ်တာတွေပါလာပါတယ်တချို့ကတော့ကောင်းလာပြီလဲကောင်းကျိုးမရဆိုးလာပြီလဲဆိုးပြမရကြည့်လို့မရဟာဒီအလကားပဲလို့ဒီလိုအယူဆလွဲမှားတာတွေရှိပါတယ်ခုနကမ္မတက္ကတာသမာဓိတိအယူဆကမှန်းနေရင်လွဲမှားတဲ့အယူဆတွေလည်းပဲကျင်းသွားပါတယ်ဒါနနဲ့ ဒါနကုသိုလ်နဲ့ဒါနကုသိုလ်ရဲ့ကံကိုတိနာလည်ပြီးတော့စိတ်ရှင်းရှင်းနဲ့လှူလို့ရှိရင်စိတ်တူတူဝေနဲ့မောဟတွေလည်းပဲကင်းသွားပါတယ်အမောဟတွေပညာတွေပါလာပါတယ်အဲ့ဒါပိုအရေးကြီးပါတယ်ဒီနေရာဌာနမှာပါရမီဒါနဆိုတဲ့ဟာလေးနည်းနည်းထည့်သွင်းပြီးတော့ပြောပြရစီပါရမီဒါနဆိုတဲ့စကားစုမှာ ပါရမီဆိုတာကမိမိရဲ့ကိုယ်ယူနေနဲ့မှမငဲ့ွက်မမြုံမှန်းပဲနဲ့အများအကျိုးရှိစေဖို့ဘဝလွတ်မြောက်ရေးဒီရချက်နှစ်ခုထားပြီးတော့လူတန်းရတဲ့ဒါနဟာပါရမီဒါနပါပဲအဲ့ဒီရချက်ထားပြီးတော့ဆောင်ရတ္တကြီးတွေ့ရတော့ဒီပုဂ္ဂိုလ်တော်ပါပြီရဲ့လို့သိရခြင်းအကြောင်းဖြစ်တဲ့အတွက် ပါရမီလို့ပရမဏံဘာဝပါရမီပရမဏံမြတ်သောပုဂ္ဂိုလ်ကြီးဘာဝဖြစ်ခြင်းပါရမီမြတ်သောပုဂ္ဂိုလ်ကြီးဖြစ်ခြင်းဖြစ်ကြောင်းလို့ဒီလိုကြံ့ကြံ့များမှာဖွင့်ဆိုပါတယ်။ဉာဏ်မဲ့တဲ့ပုဂ္ဂိုလ်များကတော့သုံးဖို့ဉာဏ်နဲ့တဲ့ပုဂ္ဂိုလ်များကတော့ကုသိုလ်ကိုယ်တော်မှကိုယ်ရွတ်စီမှဖြစ်ခြင်းကြတယ်။ဘဝကြီးဘဝလုံးရောက်ရေးတဲ့လောကီစိတ်ချမ်းသာရေးနဲ့နာမည်ကြီးရေးကို ဒါပဲရှိရှိပါတယ်ဒီတော့ပါရမီမြောက်ကုသိုလ်ဒါနကုသိုလ်ဆိုတာသူတို့ရဲ့အရာမဟုတ်ဘူးဆိုတာထင်ရှားပါတယ်ဒီတော့ပါရမီဆိုတာဘယ်ပုဂ္ဂိုလ်ရဲ့အရာလဲလို့ဆိုတော့ဘဝဒီပေါ်မှာအပြစ်တွေမြင်ပြီးတော့မြင်းမွေပြီးမြတ်ပေါ်မှာမေတ္တာကုဏထားတဲ့ သူတော်သူမြတ်တို့ရဲ့အလုံးသူတော်သူမြတ်တို့ရဲ့အရာလို့ပရမဏကာမပါရမီပရမဏဘဝဒီဘုံမှာကြီးဝေပြီးတော့အများပေါ်မှာမေတ္တာကရုဏာပြန်လို့တရားလက်ကင်ထားလို့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကာမအလုတ်ဝါအရာလို့ဒီလိုဖွင့်ဆိုထားပါတယ်အဲ့ဒီဒါနဟာမလှူခင်ကလည်းပဲလှူလို့တဲ့စိတ်တွေထက်ထက်တန်တန်လည်းဖြစ်ရတယ်လှူတဲ့ကာလမှာလည်းပဲ ဝမ်းတောင်းရောက်ဖြစ်ရပါတယ်လူပြီးတဲ့နောက်ပိုင်းမှာလည်းမိမိလူပြီးတဲ့ကုသိုလ်ကိုအာရုံပြုမိတိုင်းဝမ်းတောင်းရောက်ဖြစ်နေတာအဲ့ဒါလို့သုံးပိုင်းမှာပေါ့ဒီစေတနာတွေထက်တဲ့ဆန္ဒဖြစ်ရပါတယ်ဒါမှဖုံမဖြူရအကျိုးပေးနိုင်ပါတယ်ပြီးတော့လူကံပုဂ္ဂိုလ်ဘက်ကလည်းပဲလိုပါသေးတယ်လူကံပုဂ္ဂိုလ်ဘက်ကຢာကအရှင်းကင်းနေရှိရမယ် ဒေါသအရှင်းကိနေရှိရမယ်တဲ့မောဟအရှင်းကိနေရှိရမယ်တဲ့ဒါကတော့အနာဂံယဟန္တာတွေနဲ့ပတ်သက်ပါတယ်အဲ့ဒီလိုမဖြစ်သည့်ကြောင်တော်မှရာဂကင်းမှုဒေါသကင်းမှုမောဟကင်းမှုအတွေ့သီလသမားတွေပညာအကျင့်တရားတွေကိုကျင့်သုံးဆဲပုဂ္ဂိုလ်လည်းဖြစ်ရမယ်တဲ့ဒါကအလှူခံဘက်ကပြည့်စုံရမယ်အင်္ဂါရပါ လူပေးတဲ့ပုဂ္ဂိုလ်ဘက်ကလည်းပဲအင်္ဂါ၃ရက်လူကံပုဂ္ဂိုလ်ဘက်ကလည်းပဲအင်္ဂါ၃ရက်ပြည့်စုံနေလို့ရှိရင်အဲ့ဒီဒါနာမျိုးကိုသလင်္ကဌာနလို့ခေါ်ပါတယ်အင်္ဂါ၆ရက်နဲ့ပြည့်စုံတဲ့ဌာနလို့ခေါ်ပါတယ်အဲ့ဒီသလင်္ကဌာနရဲ့အကျိုးကိုအကန့်အသတ်မရှိလို့ဘုရားမြတ်စွာဘုရားဟောကြားထားပါတယ်ပင်လေတွေကရေတွေချင့်လို့မရတယ်လို့ထို့ဒီဒါနရဲ့အကျိုးဟာ ရှင်းတွက်လို့မရပါဘူးတဲ့ဒီလိုဆုံးမချက်ရှိပါတယ်တခုတော့ရှိပါတယ်ဒါနကုသိုလ်လုပ်လို့ရှိရင်ပစ္စည်းတွေရော့သွားတယ်မဟုတ်ပါလားဘယ်နည်းနဲ့တိုးမလဲလို့တချို့ကတော့ဒီလိုမေးရတယ်မေးပါပါပဲစိုက်ပျိုးရေးသမားဟာဂျုံစဘာတစ်ဆုပ်လောက်သူ့လယ်ထဲမှာစိုက်ပျိုးလိုက်လို့ရှိရင်တစ်ဆုပ်သာဆိုဆွန့်လိုက်ရတာပဲဒါမှမဟုတ်အဲ့ဒီတစ်ဆုပ်ဟာ အပင်တွေပြန်ပေါက်လို့ရှိရင်တစုံမကအစုပ်ပေါင်းများစွာရနိုင်တယ်အဲ့ဒီသဘောမျိုးပါခုနပြောတဲ့ထဲမှာဒါနတစ်ခုမှာလောဘတွေဒေါသတွေမောဟတွေဒါတွေကင်းသွားပါတယ်ပြီးတော့မေတ္တာကရုဏာမုဒိတာပြမစုတရားတွေအခြေခံပြန်ပြီဆိုလို့ရှိရင်ပို့ပြီးတော့တန်ရှင်းပါတယ်ပြီးတော့လှူလို့တဲ့စိတ်ကစပြီးတော့နောက်ဆုံးလှူပြီးတဲ့အထိဒါနကုသိုလ်စိတ်ပေါင်းအချိန်ပေါင်းများစွာဖြစ်နေပါတယ် 10မိနစ်မှာဆိုရင်စက္ကန့်ပေါင်း60တစ်စက္ကန့်တစ်မှတ်စိတ်တည်ခြင်းကြတော့ရင်ပဲအများကြီးပေါ့တဏှာကြီးမှာဆိုလို့ရှိရင်အများကြီးဖြစ်နေပါတယ်အဲ့ဒီတန်ရှင်းတဲ့စိတ်ကလေးတွေအချိန်ပေါင်းများစွာဖြစ်ရေးအတွက်လှုံ့ဆော်ချက်စေတနာလေးတွေဆိုတာပါပါတယ်အဲ့ဒီစေတနာလေးတွေဟာသင်္ခါရထုံးစံအရာဖြစ်ပြီးတော့ပြတ်သွားပြီလေလို့ကြီးကြီးကြောက်ကြောက်မဟုတ်ဘဲနဲ့သူတတ္တိကလေးတွေခြံထားခဲ့ပါတယ်အဲ့ဒီတတ္တိကလေးတွေက အကျိုးပေးမှာပါဥပမာပြရမယ်ဆိုလို့ရှိရင်တိတိချိုပင်များအတိဒီတီဒီမဲ့ကြီးကြွေကြသွားတဲ့အခါတီးတီးကြောက်ကြောက်မဟုတ်ဘဲနဲ့အဲ့ဒီအတီးထဲမှာအစိကလေးပါသွားပါတယ်အဲ့ဒီအစိကလေးဟာနောက်အပင်လေးဖြစ်ဖို့ရာအတွက် တတ္တိနှစ်တွေအပြည့်ရှိသွားပါတယ်တိတိကျေသွားပြီမယ်လို့ပြီးပြီးကြောက်ကြောက်မဟုတ်ခဲနဲ့အစီထဲမှာအဲဒီတတ္တိနှစ်လေးနောက်စိုက်ကြည့်အချိုးပဲမဲ့ပေါက်ပါတယ်ဒီတော့ဒီတတ္တိနှစ်ကလေးကိုပြသမှာဆိုရင်တော့ပြလို့တော့မရဘူးစိုက်ကြည့်ရင်တော့မြေနဲ့ရေနဲ့နေရောင်ကြီးနဲ့တွေ့လို့ရှိရင်ပင်လေးပေါက်လာတာတော့ပင်လေးပေါက်ပြီးတော့တစ်ပြေးပြေးကြီးထွားပြီးတော့နောက်ဆုံးဖူးပွင့်ပြီးတော့တည်ရတဲ့အထိဖြစ်နေပါတယ် ပင်ပေါက်လာတာကစပြီးတော့တီးတီးတဲ့အထိဖြစ်ရတွေကိုထောက်လို့ရှိရင်အစီထဲမှာပင်ဖြစ်စီနေတဲ့တတ္တတိပါနေပြီဆိုတာထင်ရှားပါတယ်ဒါလိုပဲအခုစေနာလေးတွေကဖြစ်ပြီးတော့ပြဖြစ်ပြီးတော့ပြသွားပြီမလို့အရှင်အဟုန်ကြီးမစွာနဲ့ဖြစ်ရတာမဟုတ်လို့သူတတ္တိလေးတွေဟာစေနာရှင်တဏ္ဍာမှာမြင့်နှံထားခဲ့တယ်အဲဒါကိုကောင်းကျိုးရတယ်လို့ခေါ်ပါတယ် ပြစ်ကင်းရင်ကောင်းကျိုးရတာပဲကုသိုလ်ဆိုရင်အပြစ်ကင်းရမယ်ကောင်းကျိုးရမယ်ဒီအင်္ဂါနဲ့ဖြစ်နေနေတာပါပဲအဲ့ဒီဒါနကုသိုလ်ဟာလက်ငင်းအကျိုးလေးမျိုးတောင်ရနိုင်ပါတယ်အဲ့ဒီအကျိုးလေးမျိုးတွေကလက်ငင်းအကျိုးလေးမျိုးတွေကပထမအကျိုးကတော့လူအများချစ်ခင်ညာလို့ခံရခြင်းတတိဆံများတော်မှာပြီးပေးတဲ့ကျွေးတဲ့လူဆိုလို့ရှိရင်ချစ်ခင်ပါတယ်လူများမှာဆိုလို့ရှိရင်တော့ တူးပြောဝေရမရှိပါဘူးဒီအကျိုးဟာဒါနရဲ့ပထမဆုံးအကျိုးပါပဲဒါနကုသိုလ်ဖြည့်ခြင်းရောက်ရနိုင်တဲ့အကျိုးပါပဲအဲ့ဒါဘဝရဲ့အရှင်တန်းတာပဲဘာဖြစ်လို့ချစ်ခင်ခံရလဲလို့ဆိုတော့တူတန်းစဉ်ကာလကမိမိပေးတဲ့စီစီသူတထူးစားသုံးပြီးတဲ့ချမ်းသာစီစဉ်လို့လေ ပြီးတော့မဆင်းရဲစေခြင်းလို့လေမေတ္တာကရုဏာပါသွားပြီကိုမေတ္တာကရုဏာပါသွားပြီဆိုတော့တုတ်ပြန်ချက်ဆိုတာပေါ့လေဒါရှိတာပါပဲဒီပစ္စည်းရသူဟာလူပဲဖြစ်ဖြစ်တိရစ္ဆာန်ပဲဖြစ်ဖြစ်ပေါ့လေပြန်ပြီးတော့ချစ်ခင်မှုရှင်းနာမှုတုတ်ပြန်လို့လာပါပဲဒုတိယကျိုးကတော့သူတော်ကောင်းများအလှရှင်ထံဆင့်ကပ်ဆင့်ကပ်ရောက်လာခြင်းတဲ့မလှူတဲ့ပုဂ္ဂိုလ်ထံ တနည်းအားဖြင့်ကစီးနေတဲ့ပုဂ္ဂိုလ်ထာမှာဘယ်ပုဂ္ဂိုလ်မှမလာနေကြပါဘူးသူတို့ကောင်းကြီးအားထာမှာသာလာနိုင်ကြပါတယ်အလှရှင်ထာမှာသာလာနိုင်ကြပါတယ်ဒီတော့ဒီလိုလာလို့ရှိရင်ဘာအကျိုးရှိတယ်လဲလို့ဆိုတော့ကိုယ်ကလူတော်ကုသိုလ်ဖြစ်တာပေါ့သူတော်ကောင်းတွေကဒါနကုသိုလ်ရဲ့အကျိုးတွေဟောသွားရင်တရားတွေကြားနာရတယ်အစစ်အစစ်အဆက်ဆက်ပေါ့လေ ကိုယ်မှာကုသိုလ်တွေဖြစ်ပြီးတော့အဖို့တန်တဲ့တရားတွေကြားလာရတာဟာဌာနကုသိုလ်ရဲ့ဒုတိယအကျိုးပါပဲလူသားတွေနဲ့ဆိုတာနဲ့မိမိအိမ်မှာမွေးထားတဲ့ခွေးလေးတွေပဲရှိပါလားအစာမကျွေးတဲ့ပုဂ္ဂိုလ်ဆိုရင်အစာမတောင်းဘူးနေ့စဉ်စားပေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးလာပြီးတော့တောင်းတာလေးတွေရှိပါဒီတော့ပိကတဲ့ပုဂ္ဂိုလ်ထာမှာလူတဲ့ပုဂ္ဂိုလ်တွေကရောက်လာတတ်တယ်ဆိုတော့သိချင်ရှားတာပဲ ပြီးတော့ဒုတိယကျိုးကတော့ကောင်းတဲ့ရင်ကြော်စိုးခြင်းတဲ့ကိတ္တိတတ္တကလျာဏကိတ္တိတတ္တဆိုတာပါသူများကောင်းစားအောင်အကျိုးဆောင်သူဟာမိမိကဂုံလုတ်ဖွဲ့ပကာသနာလုတ်ဖွဲ့မလိုပါဘူးအများကပဲဒီပုဂ္ဂိုလ်ဟာအများအကျိုးဆောင်သူပါဆိုတာဂုံတင်ချီးကျူးပြီးတော့ဗောလေအစဉ်တည်းကောင်းနေနိုင်ပါတယ် အဲ့ဒါဟာဒါနကုသိုလ်ရဲ့တတိယအကျိုးပါပဲပြီးတော့လေးခုမြောက်အကျိုးကတော့ဘေပရိသတ်တို့ချင်းကချင်းကဘုရုစီသွားသွားရဲရဲဝုန်းဝုန်းနဲ့တွားရနိုင်တဲ့အကျိုးရှိပါတယ်ကစီးနေတဲ့ပုဂ္ဂိုလ်ဟာသူရလူခံမှာကြောက်တဲ့ပုဂ္ဂိုလ်ဟာပိဋကတွေ့ရမှာလူနဲ့တွေ့ရမှာကြောက်တယ်ပြီးတော့မတော်တာတွေလှုပ်ထားတဲ့ပုဂ္ဂိုလ်ကလည်းပဲအများနဲ့တွေ့ရမှာကြောက်တယ် ဒါနကုသိုလ်ရှိထားတဲ့ပုဂ္ဂိုလ်ကတော့ဘယ်သွားသွားပဲသူ့မှာတော့ရေရေဝုံရှိနေတာပါပဲ။ဘာဖြစ်လို့လဲဆိုတော့မိမိကပိကန့်စွန်ကျဲတော့မေတ္တာကရုဏာထားပြီးတော့ပိကန့်စွန်ကျဲတော့သူဘာရဲ့အချိန်မခံရတယ်သူဘာရဲ့အချိန်ခင်ခံရတယ်ဆိုတော့သူ့မှာဘာသေးရမှမရှိတော့ဘူး။အဲ့ဒီလိုပြရမရှိပဲနဲ့ရေရေဝုံရှိနေတာဟာဒါနရဲ့ဒီကုမြောက်အကျိုးပါပဲ။ နောက်ဆုံးအကျိုးကတော့ဒါနရှင်ဟာတည်လို့ရှိရင်ကောင်းရာသူတွေလာတတ်ပါတယ်ဒီတော့ဒါနကုသိုလ်ဟာအခုမျက်မှောက်မှာလည်းပဲအကျိုးလေးမျိုးနဲ့နောက်တမန်ဘဝမှာအကျိုးလေးမျိုးဒီဘဝမှာလည်းပဲမျက်မှောက်အကျိုးလေးမျိုးရနောက်တမန်မှာလည်းပဲအကျိုးတွေရပြီးတော့ဘဝအဆက်ဆက်ပေါ်နေနေပါရတဲ့အထိဘဝသံပတိဆိုတာပေါ့လေစာဝန်ကြီးပြည်နေတာ ပြီးတော့လူမှုရေးအကူအညီတွေလည်းပဲပေးနေတာအထူးအားဖြင့်အခုလိုစိတ်ဓာတ်ဆန်ရှင်းပြီးတော့စိတ်ရင်းရင်းအတွက်ပေါ့လေရဖို့ရန်ကြိုးပမ်းနေကြတဲ့ပုဂ္ဂိုလ်တွေအဖက်ဖက်ကအကူအညီပေးကြတာပေါ့အဆောက်အဦတို့ရေတို့မီးတို့စသည်ပေါ့လေအကူအညီပေးကြတာအဲ့လိုအကူအညီပေးနိုင်တော့မျက်နှာမငယ်ဘူးပေါ့အစားအနေမပြေလည်းမျက်နှာငယ်တယ်လူဝေးအကူအညီမပေးနိုင်လည်းမျက်နှာငယ်တယ် ကုသိုလ်ကိစ္စတွေမှာအကူအညီမပေးနိုင်ဘူးဆိုလို့ရှိရင်မျက်နှာနေရတယ်။ပြီးတော့ဒါနကုသိုလ်ဟာဒီခုမျက်မှောက်ဘဝမှာလည်းမျက်နှာမငယ်အောင်ဘဝဆက်ဆက်မှာလည်းနိဗ္ဗာန်ရတဲ့ဒီမျက်နှာမငယ်အောင်ပြုတတ်တာမဟုတ်လို့သူ့ကိုဘဝရဲ့အစဉ်တန်းစာလို့ခေါ်ပါတယ်။သူ့ရဲ့အစဉ်တန်းမြင့်တဲ့အစဉ်တန်းစာတွေလည်းပဲရှိပါသေးတယ်။အဲဒါတော့ဒီနေ့အချိန်မရတော့ပါဘူးတဏှာကြီးနဲ့ 15မိနစ်ရှိသွားပါပြီ။နောက်နောက်နေနေ့ကြမှာပဲဆက်ပြီးတော့ဟောရသေးတော့ဒီတော့အခုပြောပြတဲ့ဒါနရဲ့အကြောင်းသိလို့ဒါနရဲ့အကျိုးတွေလည်းပဲသိလို့ခုပြိတ္တကြီးဟာယခုမြတ်မဘုရားမှာလည်းပဲဒါနရဲ့အကျိုးတွေကိုရရှိခံစားပြီးတော့ဘဝတစ်လျှောက်မှာလည်းနိဗ္ဗာန်ရတဲ့အထိမျက်နှာမငယ်တဲ့ဘဝအစဉ်တန်းစား ရနိုင်အောင်ကြိုးစားနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဒီတရားလေးကိုချုပ်လိုက်ပါတယ်